ကတင်းတော့ကျွတ်သွားတယ်ဘုဟုဆောင်တဲ့ကတင်းတွေတော့ခါတိုင်းတော့သိနေရောဒီခါတိုင်းတော့တော့ရော့တာဟုတ်တယ်မရော့တယ်ဝါရင်၃လကပါလို့ဘုဒ္ဓရင်သီလဆောက်တည်ပြီးတော့ချမ်းချမ်းသာသာနဲ့တရားကျင့်သုံးလို့တော်ဝါတွင်အောင်မြင်ပြီးမြောက်သွားပြီလို့ပြောမှာပါသာသနာ့ရိပ်သာအနေနဲ့လည်းပဲတော်ဝါတွင် ညာနေရောလူတွေရောယောဂီတွေတရားထုတ်လို့ဆင်းရဲသာသာနဲ့ပြရအန္တရာယ်ရှိပဲနဲ့ပြီးစီးပြီးအောင်မြင်သွားဝန်တော်ကြရတွေပါပဲဘုရားသာသနာတော်မှာမြတ်စွာဘုရားကြီး တတိသားစစ်ဖြစ်အောင်လို့အားထုတ်ဖို့ရအရေးကြီးတယ်ပါဠိလိုဩရာသဗုဒ္ဓရင်၌ဖြစ်သောသားမျိုးသမီးတွေဩရာသဒီတုပေါ့လေရင်၌ဖြစ်သောသမီးရင်၌ဖြစ်သောသားဖြစ်ရင်၌ဖြစ်သောသမီးဖြစ်ကိုရဖို့အရေးကြီးတယ်ဘယ်ဟာကရစီတော့ဆိုတော့ချင်း အရိယမေတ္တရားကရစေတဲ့သောတာပတ္တိမကမြတ်စွာဘုရားရွှေရင်တော်နှစ်သားတော်အစီဖြစ်တဲ့ရောက်စေသည်ရွှေရင်တော်နှစ်သမီးတော်အစီဖြစ်တဲ့ရောက်စေသည်အဲဒီအရိယမေကိုမရသေးလို့ရှိရင်ရွှေရင်တော်နှစ်သားတော်ဒါမနလေးလေးစားစားကိုယ်ဝယ်နေတယ်ဒါပဲမဲ့လို့သားတော်စီသမီးတော်စီမဖြစ်သေးဘူး ဘာဖြစ်လို့လဲအခုဘုရားကြီးညိုနေပေမဲ့တော့ဒီနေ့တစ်ချိန်ကြာလို့ရှိရင်တခြားဘာသာအယူဝါဒတွေလည်းပြောင်းလဲသွားနိုင်တယ်ဒီဘဝမပြောင်းတော့မှနောက်ဘဝတွေကြတော့ပြောင်းသွားနိုင်တယ်နောက်ဘဝပဲပဲဖြစ်မှမသိဘူးဖြစ်ရဌာနသူဟာလည်းသူယူဝါဒတွေဖြစ်သွားတာဒါနောက်ဘဝတွေပြောင်းသွားနိုင်တယ်အရိယာမဲမရောက်သေးလို့ရှိရင်ပုထုဇဉ်ဖြစ်ရတာ တမ္မကတမဖြစ်ဘူးတဲ့တမ္မကတဖြောင်းမှန်စွာမသွားဘူးတဖြောင်းနဲ့မသွားဘူးအရိယာမေဖူရလို့သောတာပန်ဖြစ်သွားလို့ရှိရင်တော့တမ္မကတတဖြောင်းနဲ့သွားတော့တာဒီကတော့မပြောင်းလဲအရိယာမေဖူမြောက်သေးလို့ရှိရင်တော့အချင်းချင်းတရားကျင့်ပေါ်ခြင်းပဲတည်ဖြစ်နေစေကံမှုဆရာနဲ့တပည့်ဖြစ်စေကံမှု နောက်နောက်သောဘဝတွေကြတဲ့ဇိန်းတရားသာဖြစ်ကုန်တာပဲအင်းဒုနဲ့ဒုနဲ့အယူဝါဒချင်းတခြားစီလည်းဖြစ်ခြင်းလည်းဖြစ်နိုင်တယ်အမျိုးအနွယ်အမျိုးအစားချင်းလည်းပဲကွဲနိုင်တယ်လူနဲ့လူမဟုတ်တာနဲ့အဲလိုလည်းကွဲနိုင်တယ်ကွဲနေတော့ဘုရှိတုံမှာလည်းမနာရင်းနှီးခဲ့တာပဲဒါပေမဲ့လို့အဲဒီကွဲနေတဲ့ခါကျဒုနဲ့ဒုနဲ့ဟာမရင်းနှီးဘူးတဲ့ဇိန်းဖြစ် ရန်သူလည်းဖြစ်ရှင်လည်းဖြစ်တတ်တယ်။တန်ရာကနာမတေကတန်ရာရှည်လာပြီဆိုတဲ့အတွက်တုံးနဲ့တုံးနဲ့ဆွေညွှန်းမတော်ဘူးဆိုတာမရှိဘူးဆိုတာပဲအမေပါသမီးအဖေမတော်ဘူးဆိုတာမရှိဘူးလို့အချင်းချင်းအမေလည်းဖြစ်ခဲ့ဘူးရဲ့အဖေလည်းဖြစ်ခဲ့ဘူးရဲ့သားလည်းဖြစ်ခဲ့ဘူးရဲ့သမီးလည်းဖြစ်ခဲ့ဘူးရဲ့ ဆွေမျိုးတော်ခဲ့ကြတာလေတဲ့သတ္တဝါတွေအဲဒီတော့ဆွေမျိုးတော်ခဲ့ရပြီမဲ့လို့တဝူးနဲ့တဝူးနဲ့ဆွေမျိုးတော်ခဲ့မှလည်းမသိဘူးယင်းဒီမှလည်းမသိဘူးအကြောင်းအားလျော်စွာတဝူးနဲ့တဝူးနဲ့ဖတ်တာရင်လည်းသတ်နေကြတာပဲအခုယူဆိုင်တယ်မဆောင်ကျင်တဲ့ပုံကိုယ်တွေပေါ့လေဆောင်ကျင်တဲ့ပုံကိုယ်တွေကတော့အဲဒီကလွတ်နေပါလားဆောင်ကျင်တဲ့ပုံကိုယ်တွေကကျက်တို့ ဘဲတို့ဝက်တို့စိတ်တို့ဒီလိုဟာတွေတာကြဖြတ်ကြတာအဲ့ဒါတွေရှိတုန်းကအမိဖာလည်းတော်ဦးမှာပဲတဲ့သာသမီလည်းတော်ဦးမှာအဆွေမျိုးလည်းတော်ဦးမှာရင်းနှီးတဲ့မိတ်ဆွေလည်းဖြစ်ဘူးမှာတရားကျင့်မော်ခြင်းပဲသတင်းသုံးမော်လည်းဖြစ်ဘူးမှာပဲတူငဲ့ညာခြင်းမရှိဘူး ဒိဋ္ဌာန်နေဒိဋ္ဌာန်နေအချင်းချင်းလည်းတကောင်းတကောင်းဒီလိုသာဖြတ်စားနေတယ်ငဲ့ညာခြင်းမရှိဘူးဒါသမေကတဖြောင်းမှသာမသွားဘူးဟိုတစ်ချိန်လုံးကတော့ရင်းရင်းနှီးနှီးဖြစ်နေမှလည်းနောက်ကြတော့ရင်းရင်းနှီးနှီးမဟုတ်တော့ဘူးဘုရားသာသနာတော်မှာလည်းဘုရားတရားသံဃာကိုယ်ဝယ်နေတယ်ဆိုတာမသေးကြဘူးပေါ့လေသို့တော်လည်းပဲများသောအားဖြင့်တော့လေးလေးနဲ့နဲ့ကိုယ်ဝယ်ရှိခဲ့တဲ့ပုဂ္ဂိုလ်တနာဘုရားတွေလည်း သာသနာတော်နဲ့တွေ့ရင်ကြီးညိုရပါတယ်လေးစားရပါဒါမှကိနေတော့မဟုတ်ဘူးဘာလို့လဲဆိုခါသဘာဘုရားလက်ထက်ကဘောဓမဘုရားအလောင်းတော်တော်မှာဘုရုံကပြမနာမျိုးဖြစ်နေတာဘုရားသူကြီးညိုမှမပြီးဘူးဆိုတော့ရင်ကကတိကာရကသူ့ကိုဘုရားထာရောက်အမနာခေါ်ယူရတယ်နောက်ဆုံးမလွဲတာလည်းလိုက်လာကြတော့တရားနာတော့လည်းသူကညိုပါရဲ့သာသနာကဝိညာဉ်အပြု အဲဒါဘုရားအလောင်းတော်တော်မှာနာဘုငါနေတယ်ဘုရားလောင်းတော်ပြင်းလာဒါတော်မှမိဘတွေအမျိုးအနွယ်အယူဝါဒနောက်လိုက်ပြီးတော့ဘုရားကိုညွှန်နိုင်မဲ့ဖြစ်ခဲ့သေးတာပဲပြီးတော့အရိယာမေဖို့မရသေးရင်ဘုသူရှင်ဖြစ်နေဆိုရင်ဩရသာဗုဒ္ဓရင်၌ဖြစ်သောသာဩရသာဒီတို့ရင်၌ဖြစ်သောသမီး မဖြစ်သေးဘူးတဲ့မရင်သေးဘူးတစ်ခါစိမ့်စိမ့်ပဲအဲဒီရင်နိုင်ဖြစ်တော့တာရင်နိုင်ဖြစ်တော့ရင်နိုင်ဖြစ်ဆိုတာဘာဖြစ်တော့လဲလောကတော့မွေးပြီးတော့မိမိမိငါမွေးလာတယ်လည်းရှိတယ်နောက်ပြီးတော့ရင်မွေးရင်ဝင်ပိုက်ပြီးတော့ကြီးပွားအောင်လို့စောင့်ရှောက်လာတယ်လည်းရှိတယ်မြတ်စွာဘုရားရင်နိုင်ဖြစ်တဲ့ဆိုတာလည်းမြတ်စွာဘုရားဟောကြားတဲ့တရားအတိုင်းလိုက်နာပြီးတော့ကျင့်တော့ တရားကိုတွေ့သိသွားတဲ့ပုဂ္ဂိုလ်တွေဒါဘုရားရင်ဘုရားကြီးနှုတ်တော်ကနေပြီးထွက်လာတဲ့တရားကိုအမိပြုပြီးကျင့်လို့အဲ့ဒီတရားတွေရတယ်ရင်၌ဖြစ်တော့သာသမီဖြစ်တာတဲ့သာသမီရွှေရင်တော်နှစ်သားတော်ဖြစ်ဖြစ်စေသည်ရွှေရင်တော်နှစ်သားတော်စစ်အဲရွှေရင်တော်နှစ်သားတော် ဖြစ်ပြီးတော့ဖြစ်စင်စစ်ရောက်စေသည်သောတာပတ္တိမရိယာမကရှင်တော်နှစ်သားတော်အဖြစ်သမီးတော်အဖြစ်ကိုစင်စစ်ရောက်စေတတ်တယ်အဲဒီတရားရအောင်အထုတ်ရယူကြည့်တာပါလားအဲဒီတရားရလို့ရှိရင်ဗုဒ္ဓေဝိသပဒါရဏသမဏာရောဓမ္မေဝိသပဒါရဏသမဏာရောသံဃေဝိသပဒါရဏသမဏာရောဆိုတဲ့အတိုင်းဘုရားတရားသံဃာကုန်နေသိတယ်လားသိပြီးတော့ တရားတရားသာငါညင်မှုမပြတ်တော့ဘူးခုဘွားလည်းမပြတ်တော့ဘွားလည်းမပြတ်တော့ဘူးဘာသာရေးသာသနာရေးပြောင်းလဲမရှိတော့ဘူးဒါလည်းဒီကိန်းနေပဲဒါလည်းမြဲတော့သာမဲကတဖြောက်မှလည်းဒီဘဝမှာတရားတရားသံဃာယုံကြည်ကိုယ်ွယ်ကြီးညိုနေတယ်လို့နောက်နောက်သောဘဝတွေလည်းပဲတရားတရားသံဃာယုံကြည်ကိုယ်ွယ်တာပဲမိဘတွေဘဝဉာဏ်ကပုဂ္ဂိုလ်တွေက ရှားပါတာညွှန်းနေပြီပဲလို့အဲဒီဝိသင်္ကတော့တရားရာပြီးသားပုဂ္ဂိုလ်ကတော့အဲဒီအယူဝါဒတွေမကြီးညိုဘူးအဲဒီဘာသာတွေမကြီးညိုဘူးညဇာပြရတဲ့ကဝိသခာဝိသခာတော့အယူဆအလုံးပြကြတာဘုရားကတော့အငယ်ရှိပါသေးတယ်သူကဝခဏသမီးကျော်ကလည်းသောတာပန်ဖြစ်လာဆိုတော့ဘုရားကျူဆိုဘုရားကြွလာတော့သူရသူရလာတော့ ရားကျူဆိုတာလည်းဗာအရင်မြတ်စွာဘုရားတရားဟောလို့ဘုန်းနဲ့သမီးရွယ်ကတော့သောတာပန်ဖြစ်တာ15နှစ်အရွယ်မှာအိမ်တော်ကြသူကပါကေတမှာဘုမိပါများအနေနဲ့ဘာဝတိကတထေသာတယောက်နဲ့အိမ်တော်ကြ ပြီးတော့မဟုတ်ဘူးသမာဓိတော်ရကတော့နေထိုင်ကြရဆိုရင်ဖြင့်မျိုးသားကမျိုးသမီးတွေလိုက်ပြီးတော့နေရတော်ရမှာမျိုးတွေမှာတော့အလောက်ကရှိသေးရလို့ဆိုတာမျိုးသမီးတွေအမျိုးသားနောက်လိုက်ပြီးတော့နေရရှိတုန်းကတော့ဒါလိုပုဂ္ဂိုလ်ပဲမဆိုပဲသူကအမျိုးသမီးတွေအမျိုးသားရင်လိုက်ပြီးတော့နေရရောက်မှရင်လိုက်နေရအဲဒီမှာ မင်္ဂလာဆုံးနဲ့တူပါရဲ့သူကအာစီရကဝုံမောကတကရုံးနေလို့ရောက်ခမာကြီးကဒါလေးကိုယ်ကိုညှိုးနေတာတော့ဒါလေးကြွေးတာရမဖို့ငါသူတို့ကအိန္ဒိယမှာသူတို့သာသနာအရင်ပြုထားတာသွားမို့အခုလည်းရှိတာပဲသူတို့သာသနာဘုရားသာသနာကသူတို့သာသနာမကွယ်ဘူးတော်တော်တတ်တည်ကောင်းတဲ့သာသနာပဲအမျိုးသားပဲဘာဖြစ်လို့မကွယ်လဲမကွယ်ခြင်းရဲ့အကြောင်းရှိတယ်သူက သူတို့ကလူပေလူတွေအဝတ်ဖို့ဘာမဘုရားသလိုနေတဲ့ပုဂ္ဂိုလ်တွေဆိုတော့သူတို့ကိုနှိမ့်ဆက်ဖွယ်ခက်တယ်သူကဘုရားသလိုနေနေကြတော့အဲဘုရားသစ္စာဘုရားရဲ့တတိတရဟန်းတော်တွေကတော့ကိုသသရရအချိုးရနေရတာကိုဘုရုပ်ွယ်ချိုးကြောင်ကြောင်များတွေလျှောက်ပြီးလို့ဖြစ်တာမဟုတ်အဲမုသာသနာကကွယ်တာသူတို့မကွယ်ဘူးရှိတယ်ခုလည်းအဲဒါတွေကျွေးမွေနေတော့ယောက်ခမကြီးက ချွေးမဝိသခါကိုလာပြီးတော့ခေါ်တယ်သူတို့ကသူဟာသူတို့ကြီးညိုနေတော့သူတို့လိုပဲကြီးညိုပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်အောင်လို့ပေါ့သူဟာသူတို့ကုသိုလ်လို့ဆိုမှာပေါ့လေသူတို့ကုသိုလ်ဖြစ်အောင်သမီးလာပြီးကြီးညိုပါအောင်ဆိုပြီးတော့ခေါ်ညာနာတွေညာနာတွေကြီးညိုပါအောင်ဆိုတော့ပါအောင်ဆိုတော့ညာနာတွေဆိုတာကြားတာနဲ့ဩညာနာတွေကြီးညိုအောင်ပါပဲဆိုဝမ်းမြောက်ဝမ်းသာနဲ့ပါလိုက်တယ် ကိုကြတော့ကြည့်လိုက်တော့ကိုတော်မြတ်တရားအဝတ်မရှိတဲ့ကိုတော်တွေဖြစ်နေစားအင်းဒါတွေလားယဟတာတွေဒါတွေယဟနာတွေလားအဝတ်မရှိဘာမရှိတဲ့ရွံစရာပဲထွီထွီဆိုပြီးတော့ရမ်းသွားရတဲ့ခါတော့ကျမ်းပါဆိုကိုတော်တွေကမကြည့်နိုင်ဘူးသူတကလီရောသူကဒီအပြစ်မမဲ့ပြီလေကျဘယ်ကဒီမိစ္ဆာတွေထိ ကလေးမကိုဗကန်နေပြီးခေါ်လာရှာရှာရှာပါပါကလေးမမိစ္ဆာတွေထိမှတယ်ချွေးမလည်းပြီးတော့ဘာလို့ခေါ်လာလဲဘာလဲခေါ်ကြကြည့်ပါညာဟုတ်ပြီလားရှင်ကြတော့တော့လည်းသိနေကြတယ်သူကဆွေကြီးမျိုးကြီးသူကဒီလိုပဲကြည့်ရအောင်မတော့တော့ပါတပြေးပြေးမပြုပြင်ရပါလိမ့်မယ်လို့ပြောတာရပါဘူးနောက်တော့မြတ်စွာဘုရားကိုဥဒ္ဒခရပြစ်ပြီးတော့ဆွကြွေးတော့လဲပြီးတော့ခမကြီးတွားခေါ်တော့သူလည်းလိုက်လာတယ်သူတော့အတွင်းမှုအပြင်ကပဲသူဆရာကြီးကမှားလိုက်တယ် သူ့ဆရာတွေကမှားလိုက်တယ်တွင်းတော်မဝင်နဲ့မြင်ရတာနေပြီးအာပြုခလကာကမြင်ကနေပြီးတော့သူကအာပြုတာတရားကတရားဟောတော့အတွင်းကနေနေပြင်ကနေနေပဲသူကကြောင်းဟောနိုင်တာပဲတရားဟောတော့တရားနာတော့သူတရားတွေရတော့လက်မှတ်ကြီးတရားတွေကြားဒီမှာမြတ်စွာဘုရားဝင်ကြတော့တာအဲဝိသကာသူချွေးမှတော့မှသူကျေးဇူး ကိုကြိုးကျေးဇူးရှိအောင်လို့ကိုယ်ရောက်လာတာပဲအမိခင်တော်ဖြစ်ပါတယ်ဆိုပြီးတော့အဲဒီကနေလေးစားပြီးတော့မိဂါရမာတာမိဂါရမရှိရှိရဲ့မိခင်တောက်ဖမကြီးပါတောက်ဖမကြီးရဲ့မိခင်ဆိုပြီးတော့စာရပါတယ်ဒီတတ်တာအဲဒီမိသားက15နှစ်ရွယ်ယောက်ကမအေးရောက်တကရုံးတွေတွေ့မကြီးညိုဘူး ညင်ညို့ဘူးလို့ဒါသောတာပန်မို့သောတာပန်မို့တဲ့ပုဂ္ဂိုလ်ဆိုရင်အခုနေဘာသာတွေပြောင်းသွားမှာပဲအခုနေဒီလိုပဲဘာသာကြားတွေပါလိမ့်နဲ့ရတယ်အမျိုးသမီးတွေဘာသာတွေပြောင်းရတယ်ဆိုတော့သူတို့မင်းဘယ်တော့ဘာသာပြောင်းလို့ဆိုအိမ်အောင်ကြတဲ့နေရာဘာသာပြောင်းတယ်လို့ပြောတယ်လို့ဆိုတာသူပြောင်းရတယ်ဆိုတာအဲဝိသကာမပြောင်းဒါတရားသူရထားတဲ့ပုဂ္ဂိုလ်အဲဗာမေကတာဖြောင်းမှသာသွားတာ အရိယကံတဟိသီလေဟိသမန္နာရတောအရိယတို့ညာနိုးအပ်တဲ့သီလနဲ့လည်းပြည့်စုံတယ်အရိယညာနိုးအပ်တဲ့သီလဘာသီလတုံးဆို၅ပါးသီလပါပဲတဲ့၅ပါးသီလအရိယရဲ့ညာလုံးတယ်အခုဘဝကမဟုတ်ဘူးနောက်ဘဝတွေလည်းပဲ၅ပါးသီလဘယ်တော့မှမပြတ်တော့ဘူးတဲ့အရိယတွေကညာနိုးအရိယကန္တာသီလအဲ့ဒါနောက်ဘဝကိုကိုယ့်ဟာကိုယ် အရင်ဘဝငါတရားလူရလာတဲ့သောတာပန်မဲ့သိသိဖြစ်စေမသိသိဖြစ်စေပေါ့လေအဲငါးပါးသီလတော့ကျွလုံမှုရှိဘူးသတ္တဝါသတ်လို့လည်းစိတ်မရှိသတ်နိုင်အောင်သတ်နိုင်လောက်ချက်တန်နဲ့ဒေါသစိတ်တွေမဖြစ်တော့ဒေါသစေတနာတွေမဖြစ်တော့ကိုယ်နိုင်လောက်လောဘစေတနာတွေမဖြစ်ဘူးငါးပါးသီလပျက်စီးလောက်အောင်တော့ကြမ်းတမ်းတဲ့လောဘဒေါသမောဟ ကိလေသာတွေမဖြစ်တော့ဘူးတဲ့ငြိမ့်နေတာဒီဘဝလည်းမဖြစ်တော့ဘူးလည်းမဖြစ်ဘယ်ဘဝမှဖြစ်တော့ဘူးဒါရိယကန္တသီလဘုရားယုံကြည်ခြင်းတရားယုံကြည်မှုမပြည့်ခြင်းတရားယုံကြည်မှုသံဃာယုံကြည်မှုပြည့်ခြင်းယုံကြည်မှုတရားတရား၃ပါးအရိယာတို့ညာတို့ကလည်း၅ပါးသီလလည်းမပြည့်ဘူးတဲ့ဒါကလည်းပဲอืมငါတရားတို့ရနေတာပဲသောတာပန်ဖြစ်နေတာပဲဒီသီလမပြည့်အောင်လို့စောင့်ရှောက်မှပဲတော့အဲ့ဒီလိုမဟုတ်ဘူးသူက သူ့တဘာဝတဲ့စိတ်ထဲကကိုသူများတတ်လို့တဲ့စိတ်မရှိတာတတ်လို့တဲ့စိတ်ဖြစ်เสียအကြောင်းလည်းမရှိဘူးဘာလို့လဲဆိုတော့တတ္တဝါရဲ့အတ္တကောင်ရဲ့ဆိုအစွဲကမရှိပဲဟာကိုဒိဋ္ဌိမရှိတော့တတ်တယ်ဆိုတဲ့ဥစ္စာကတတ္တဝါအနေနဲ့အသက်ရှိတဲ့အကောင်အနေနဲ့သာသာပဲအဲအသက်ရှိတဲ့အကောင်ဆွဲရှိတဲ့ပုဂ္ဂိုလ်လည်းသေရောဟဲ့ဆိုပြီးတတ်လိုက်တော့သောတာပန်ကအဲ့ဒီလိုအသက်ရှိတဲ့အနေမှာသူကဆွဲလာမှမရှိပဲမရှိတော့တတ်လို့လည်းစိတ်မရှိဘူးဒါနဲ့တချို့က အလွယ်အဓိပ္ပာယ်ကောက်တာရှိသေးတယ်သောတာပန်ဖြစ်သွားတော့တပ်ပေမဲ့လည်းဘာမှပြည့်မရှိဘူးအလွယ်ကောက်တဲ့ပုဂ္ဂိုလ်ကတရားပဲမယ်လို့သူကတရားကိုပြောင်းမြပြန်ပြီးတော့ယူတဲ့ပုဂ္ဂိုလ်တွေကလည်းတော်တော်လူဆုံးကောင်းနေပေါ်တယ်ဥစ္စာအဲ့ဒီဥစ္စာကိုတချို့ကသဘောကျတယ်သူကအဲသဘောကျတယ်ဘာလို့လဲတော့သူကချောင်းတာဘူးသူသူနီးတယ်ဆိုရင်တတ်ချင်းတော့တတ်ကိစ္စမရှိဘူးသောတာပန်ကသူကမကောင်းမှုဘာမှမဆိုပြုကိစ္စမရှိဘူးအဲဒီတော့သူကသဘောကျတာတဲ့အမြင်အဲဒီဝါဒကြိုက်တဲ့ပုဂ္ဂိုလ်လည်းရှိတယ် ဝိပုဒ္ဓမရှိတဲ့ပုဂ္ဂိုလ်တွေပေါ့လေစိတ်စေရနာညာပြင်းတဲ့ပုဂ္ဂိုလ်တွေပါလူညံ့နေလို့ဆိုရမှာပါအဲဒါကြောင့်တရားတရားတရားတရားသံဃာယုံကြည်တဲ့တရားတရားမပြည့်အရိယကန္တသီလခေါ်တဲ့၅ပါးသီလဘယ်တော့မှမပြည့်တော့ဘူးတဲ့အဲဒါဆိုရင်တော့သိကြတာပဲလားပါမဲ့ကတညဆိုကြိုက်သားတော့အစ်စ်သမီးတော့အစ်စ်ဖြစ်ပြီဒီလိုမဟုတ်သေးရင်မဖြစ်သေးဘူးသမဂ္ဂတမဖြစ်သေးဘူး ပြီးတော့ဒီဘဝမှာကိုယ်နဲ့ရင်းနှီးနေတဲ့ပုဂ္ဂိုလ်တွေနောက်ဘဝကျရင်ကိုယ်ကလည်းသူများသာရှင်သားမဲ့သူများလည်းကိုယ်သာရှင်သားမဲ့အဲဒီလိုဖြစ်မယ်အဲရိယာဖြစ်သွားလို့ရှိရင်တော့ကိုယ်ကတော့သူများမတော်သူများကတော့ကိုယ်သာဖို့ရဒါလည်းအကြောင်းတော့မရှိဘူးဘာလို့လဲဆိုတော့နောက်ဘဝကျတော့သူများတတ်နိုင်တဲ့ဘဝတော့ဖြစ်မှာမဟုတ်တော့ဘူးဟောတာကဘဝကောဘဝမြတ်အစဉ်တန်းမြင့်တဲ့ဘဝကြီးဖြစ်တော့အဲဒါလေအစဉ်မပြတ် ဖြောင့်မှန်သောတရားနဲ့ပြည့်စုံပြီးဖြောင့်မှန်သောဘဝအစဉ်တိုင်းသွားပြီးတော့ဆင်းရဲကသိင်းခြင်းနဲ့နိဗ္ဗာန်ရောက်တယ်အဲဒီခုနှစ်ဝါရသုံးလပါလို့တရားတွေအထူးကြတာအဲဒီတော့ဖြောင့်မှန်တဲ့အခြေအနေမျိုးရောက်အောင်အထူးကြတာပါပဲရောက်တဲ့ပုဂ္ဂိုလ်တွေရောက်မှမရောက်သေးတဲ့ဆက်ပြီးတော့အထူးအောင်မှာပါပဲဒီမှာဒါကြောင့်ရသော်ပြိုက်ပါတော်စစ်သမီးတော်စစ်ဖြစ်တော်ကြအောင်အမေကတ္တ မဖြောင်လဲသွားနိုင်အောင်ရာတို့တရားများတွေကိုမရသေးရင်လည်းရအောင်ရပြင်းနဲ့ခင်ခဲ့တဲ့ခင်ရအောင်ဥတက်ပြီးတော့ကျင့်သုံးပွားများအားထုတ်ကြတဲ့ဖြင့်မိမိတို့လိုရှိရသောမေညာပူညာဖြင့်နိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်ရည်မြတ်မောက်ပြုနိုင်ကြပါစေ။သာသာ 1339ခုဇာမိုးလာဇန်ရှိရနေတွင်ကျေးဇူးရှင်မဟာဆီဆရာဘုရားကြီးသီလပင်တရားဖြစ်ပါတယ်တရားကျင့်သုံးအထောက်ရရဲဆိုမိမိတို့တဏှာရှိပြီးတော့နေတဲ့မပြတ်ဖြစ်နေတဲ့ဆင်းရဲတွေအဲဒီဆင်းရဲတွေငြိမ်းအောင်လို့အထောက်ရဒီဆင်းရဲတွေကိုငြိမ်းအောင်လို့ အားထုတ်လို့ကိုငြိမ်းသွားမှာပဲဆင်းရဲခါသိငြိမ်းလို့ညာနာပုဂ္ဂိုလ်များအဲဒီဆင်းရဲအကုန်လုံးကိုငြိမ်းသွားလို့နိခိတပါရခြားထားပြီးတော့ဝန်တို့ဝန်ဖို့ရှိတယ်လောကမှာဝန်တို့ဝန်ဖို့တွေထမ်းဆောင်နေရတဲ့ပုဂ္ဂိုလ်တွေအတောင်လေးတာ လုံးဝမိုးတွေလေးလုံးခုံလုံးမိုးကြီးတွေထားဆိုင်ကြီးတွေပါကြီးတွေတခါတွေလေးလုံးတွေထားတယ်ပို့ပို့ပြီးတော့ဝင်လေးဒါပေမဲ့သူတို့ကကြာစီတော့မထားရဘူးတနည်းအားတနည်းရှုပြမယ်မလို့ဆိုတော့ကိုယ်ပေါ်ရှိတဲ့အခါလေးတော့လေးနေတာပဲချလိုက်တဲ့အခါကျတော့ပေါ့သွားတယ်သတ္တဝါတွေတဏ္ဍာမှာရှိတဲ့ ဝန်တုံးဝန်မိုးတွေကတော့အများအားရှိနေတာပဲအများအားထားနေရတယ်ဝန်ထမ်းပုဂ္ဂိုလ်တွေအများအားထားနေရဘာဝန်နေတော့ဆိုလို့ရှိရင်ကိလေသာဝန်ဘိသင်္ခါရဝန်ခန္ဓာဝန်ချိုးတကရာတွေကတော့ကာမဂုဏ်ကာမဂုဏ်တော်ဝန်နဲ့ထည့်ထားတယ်ထည့်မယ်ဆိုတော့သူထည့်ကြရတော့ရှိတာမထည့်လည်းပဲခန္ဓာကိလေသာတွေပါတော့ပါပြီ။ များသောအားဖြင့်တော့ဝင်လုံး၃ခုညာနာများချပြီးပြီဘုလိုဒီ၃ကိလေသာဝဒီသင်္ခါရဝခန္ဓာဝကိလေသာဝဆိုတာလောဘဒေါသမောဟတွေပါပဲဒီကိလေသာတွေရတယ်ဟိုလေးတဲ့တရားတွေပဲ ဘူးမဲ့မှတ်မဲ့နေတဲ့ပုဂ္ဂိုလ်တွေတော့ဝန်လေးမှမသိဘူးဒီကိလေသာတွေဖြစ်နေရတာကွာသူကကောင်းတယ်လို့ထင်နေရလူကျင်နေတဲ့ဇာအာယုန်တွေလူကျင်နေတဲ့ပြနေရတာကွာအရသာရှိကောင်းတယ်လို့ထင်နေကြတာဒါတွေလိုက်စားကြတာပဲလူကျင်နေတဲ့ဇာအာယုန်ကခဏပြောတဲ့ခါမကုန်ဝင်နေဆိုတာကာမအာယုန်တွေပေါ့ဘာသာနှစ်သက်သုံးဆောင်ခံစားနေရတာကောင်းတယ်ထင်ပြီးတော့အဲဒီ လူချင်းနှစ်သက်မှုသာယာမှုတွေများများဖြစ်အောင်အားထုတ်ကြများများဖြစ်ရင်နည်းနည်းကောင်းတယ်လို့ထင်နေတာကိုမှန်စင်စစ်ကတော့မကောင်းတဲ့ဥစ္စာတွေပါပဲဒီကိုမကြိုက်တတ်တဲ့အသုံးဆောင်များနဲ့စပ်ပြီးတော့စဉ်းစားကြည့်ရင်မကောင်းမှထင်ရှားကြိုက်တတ်တဲ့ပုဂ္ဂိုလ်ကတော့သူကြိုက်တတ်တဲ့အသုံးဆောင်တွေသုံးဆောင်နေရတာကောင်းတယ်လို့ထင်မကြိုက်တတ်တဲ့ပုဂ္ဂိုလ်အမြင်နဲ့ကြည့်ရခြင်း သက်သက်လုပ်ပူနာပါမှကျုံးရှိဘူးဒီလေတောက်တတ်တဲ့ပုဂ္ဂိုလ်နဲ့မတောက်တတ်တဲ့ပုဂ္ဂိုလ်ရှိတယ်ဒီလေမတောက်တတ်တဲ့ပုဂ္ဂိုလ်ကစိရိတောက်တဲ့ပုဂ္ဂိုလ်ကြည့်လိုက်လို့ရှိရင်သူကလုံးကိုနေတာလို့ဆိုတော့စိရိတောက်တဲ့ပုဂ္ဂိုလ်ကတော့ကောင်းနေရတာကတော့ကောင်းကြတာရှိဘုံစားရတဲ့ပုဂ္ဂိုလ်မစားရတဲ့ပုဂ္ဂိုလ်တူတူပဲအဲလူအများမကြိုက်တဲ့ မူရမူရတဲ့ပစ္စည်းတွေဒီအရက်တို့ဆိုတာတွေမကြိုက်တဲ့ပုဂ္ဂိုလ်အနေနဲ့ဆိုရင်တော်တော်ကဟာမကြတဲ့ဥစ္စာတွေမာမမကောင်းဒုက္ခရောက်နေကြိုက်တဲ့ပုဂ္ဂိုလ်တော့ဥပါရီသုံးဆောင်ပြီးဝဲရမှာအဲ့ဒါမှကောင်းတယ်လို့ထင်နေတာနေတာထိုင်နေစိအခုမကြိုက်ဘူးဘိန်းနေပါလေဆိုရင်ဘိန်းယူနေပါလေဒါတွေများနေတဲ့ပုဂ္ဂိုလ်ဆွဲတဲ့ပုဂ္ဂိုလ်တွေကမသုံးဆောင်ရနေကုန်နေနိုင်မှုဒါအားလေးသုံးဆောင်လည်းရမှာလို့မှနေတာထိုင်တာဖြစ် တရားပုဂ္ဂိုလ်နေရာချင်းတော့ဆိုတော့ကြောက်ကြရကောင်းတာပဲဒီဥစ္စာတွေပွားပြီးတော့ဆွဲအောင်လုပ်လို့ဆွဲနေတဲ့ပုဂ္ဂိုလ်တွေကြောက်ကြရကောင်းအဲ့ဒါလိုပါပဲကိလေသာဝင်နေရတဲ့မကင်းတဲ့ပုဂ္ဂိုလ်တွေတော့ကောင်းတယ်ထင်တာကင်းတဲ့ပုဂ္ဂိုလ်တွေဉာဏ်နာပုဂ္ဂိုလ်အနေနဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်ကိလေသာတွေဖြစ်နေတာမကောင်းဘူးအနာဂါအနေနဲ့ကြည့်လိုက်ရင်ကိုပဲကာမရာဂကိလေသာတွေဖြစ်နေတာ နာဂမကမရာဂကြည်ဝဲဟုကာမအယုန်နဲ့စပြီးဘာမှတာယာမှုမရှိဘူး။တာယာမှုမရှိတော့ကာမအယုန်တွေတာယာပြီးတော့နေသားသည်ပင်လယ်တက်တဲ့အလုပ်ပူတွေဖြစ်တယ်။တောင်လေရှုပ်နေတာဒုက္ခတွေရောက်နေတာကာမဘုံကကာမဘုံသားတွေကာမအယုန်နဲ့ကိလေသာတွေပွားနေတာဘုံလုံးငွေကြီးတွေထားထားတာပဲအဲ့ဒီမတော်တဲ့အမှုတွေပြုမိလို့ရှိရင် ဘယ်လေးပါးကြာပြီဒုက္ခတွေလည်းရောက်လာသေးတာပဲဘယ်လေးပါးမကြတော့မှသမဘုံထဲမှာအာရဒကဖြည်းပြီးတော့ဝေရနာရသေးရသူစင်းရစီစင်းရမျိုးမျိုးတွေတွေ့ပြီးတော့နေရတာဝလုံးဝမိုးတွေအဲဒီကလာတာတွေပဲအမရာကနေပြီးတာကရူပရာကအရူပရာကတွေဆိုတာလည်းရှိတာပဲဒါတွေကအနာဂံမြမာတွေတောင်မှရှိနေလို့သူတို့လည်းပဲဒီဝန်လေးလေးနေတာပါပဲ ညာနာအနေနဲ့ကြည့်လို့ရှိရင်အလုပ်ကိုယ်တွေကဆင်းရဲနေတာဒေါသဒေါသဆိုတာကလည်းဒေါသမဖြစ်ဖဲနေတဲ့ပုဂ္ဂိုလ်အနေနဲ့ကြည့်ရင်ဒေါသဖြစ်တဲ့ပုဂ္ဂိုလ်တွေတော်မကောင်းကိုယ်တိုင်ဒေါသဖြစ်နေတဲ့ခါကျတော့အပြစ်မမြင်ဘူးဒေါသဖြစ်နေရတာကကောက်နေတာဘုရားပုဂ္ဂိုလ်တောင်းမှလို့တော့တဲမရဘူးဒေါသဝင်လေးမှန်းဒီအဲဒီဒေါသအကြောင်းပြုပြီးတော့မကောင်းမှုတွေပြုမိရင် လောကတွေလည်းမကောင်းကျိုးတွေပေးရတာပဲမတော်တဲ့စကားတွေပြောမိလို့ရှိရင်အောက်တစ်ဆုံးမပြောသင့်တဲ့ပုဂ္ဂိုလ်မပြောသင့်တဲ့စကားတော့ပြောမိရင်မိကျက်ဆိုပြီးဖြစ်တာပဲအဲဒီကစားပြီးမကောင်းကျိုးပေးဘယ်တန်တရားတွေရောက်ပြီးတော့ဒုက္ခတွေရောက်တယ်ဝင်လေးတာပဲဒေါသကိလေသာမောဟကတော့လောဘဖြစ်ရင်လည်းပါတာဒေါသဖြစ်ရင်လည်းပါတာဒီတိုင်းလည်းပဲသူကအိသဒုက္ခအာဒနေရမယ်ထင်မြင်ဆွဲလာနေတာရှိသူပါတာပဲ ရဲတဲ့နေချမ်းသာတဲ့အနေနဲ့သင်္ကြန်ဆွဲလာပြီးတော့အဲဒါဆွဲလာတဲ့အတွက်မတော်မသင့်တဲ့မှုတွေပြုမိတာရှိတယ်မကောင်းကျိုးတွေပေးတာရှိတယ်ဝင်လေးတယ်ကိလေသာဝင်နေရှိတော့အဘိသင်္ခါရဆိုတဲ့ကုသိုလ်ကအကုသိုလ်ကနေဖြစ်ရတယ်ဒီကုသိုလ်ကအကုသိုလ်ကနေရှိနေတာလေဝင်လေးတာတော့အထူးအပြင်အကုသိုလ်ကနေကပေါ့လေအကုသိုလ်ကနေကဘယ်လေးပါးဖြစ်ချက်ဘယ်လေးပါးကလွတ်မြောက်လာလို့ရှိရင်လည်းလူတို့ဘာလို့ဖြစ်နေလဲ ကုသိုလ်ကံကတောင်းကျိုးပေးတဲ့လူချမ်းသာဖြစ်ဖို့ရပါမယ်လူချမ်းသာမဖြစ်ရဘူးအဲ့ဒီအကုသိုလ်ကရှိနေတဲ့ပုဂ္ဂိုလ်မှာဆင်းရဲတဲ့လူဖြစ်ရအင်္ဂါကြီးငယ်မဆုံးရတာနဲ့ကျမ်းမာရေးမပြည့်စုံရတာနဲ့စာရေးတော်ရေးနေထိုင်ရေးမပြည့်စုံရတာနဲ့မိစ္ဆေသင်္ခမရှိရတာနဲ့အဲမကောင်းမှုကနေပြီးတော့ကျိုးပေးတယ်အဲဒါအကုသိုလ်ပြီးသင်္ခါရအကုသိုလ်ကံဟောသူလည်းလေးတာပဲပြုမိထားလို့ရှိရင်တောင်းလေးနဲ့လောကမှာ ရာဇောပြမှုတွေကျူးလွန်ပြီးတော့ပြည့်စုံနေတဲ့ပုဂ္ဂိုလ်မှာဒိန်းတို့ကြောင့်လို့မရနိုင်တဲ့ပြည့်စုံလို့ရှိရင်ဝင်လေးနေတာလေသူကသူဝင်လေးနေအဲ့ဒါလိုပဲအာဟုဒုကရှိနေတဲ့ပုဂ္ဂိုလ်တွေအာဟုဒုကဝင်ကြီးချုပ်ကြည့်လို့လည်းမဖြစ်သူကအကြောင်းမညွှန်သေးရင်တော့ကျုံသေးသေးပါဘူးအကြောင်းညွှန်တဲ့ခါကျမကောင်းရုပ်သေးတယ်ဝင်လေးနေတော့ကုသိုလ်ကံကတော့တော်ပါရဲ့ဒါပေမဲ့လို့ဘုရားကနာအမြင်နဲ့ကြည့်လို့ချင်းကုသိုလ်ကံကလည်း ပုဂ္ဂိုလ်ဘဝတွေဖြစ်ဖြစ်ရဘဝမှာဥရဏအပြည့်ကိုစဉ်းစဉ်စဉ်ရတွေတွေ့ရတော့ဒီကံနေအကျိုးပေးနိုင်တဲ့ကာလပါလုံးဒီမှာထကထကဖြစ်အဲဓမ္မဘုံကျိုးပေးနိုင်တဲ့ဘာဝစရာကုသိုလ်အာယုဘာဝစရာကုသိုလ်ခိတ္တခါရတွေရှိနေလို့ရှိရင်ကိုပဲယူဘဝအာယုဘဝဒီမှာဖြစ်ပြီးတော့ဖြစ်ရဘဝမှာယုံနာသင်္ခါရဆင်းရဲတွေအမြဲ တွေ့နေရတာပဲလူနာတကာပြင်းနေတာပြုစုပြီးတော့နေရအဲဒါကြောင့်ကုသကအကုသကအပြီးသင်္ခါရတွေရတယ်ဝင်လေးတယ်ခန္ဓာအပြီးသင်္ခါရဝိဘက်ခန္ဓာတွေအဲဒါတော့လောလောဆယ်တွေ့နေရတာလေဖြစ်ရဖြစ်ရဘဝမှာကျုံညာတဲ့ဘဝဖြစ်ရရင်ဖြစ်ကြတဲ့ဒုက္ခဥစ္စာပဲ။ကောင်းမြတ်တဲ့ဘဝတွေဆိုရင်တော့ ဒီလိုသာအထုရတယ်ဒါနကုသိုလ်သီလကုသိုလ်ပြုပြီးတော့မဂ္ဂနိဗ္ဗာန်ဒီတန်တောင်းတာပြီးပြုအဲဒီကုသိုလ်ကနေပြီးပြုပြီးတော့မဂ္ဂနိဗ္ဗာန်ရောက်တဲ့ဘဝရောက်တာအခုဘုရားသာသနာတော်တွင်ဒီကောင်းသူကောင်းဖြစ်နေတယ်ဒီလိုကုသိုလ်တွေကြောင့်ဖြစ်တာဆီဆီတဲ့ဘဝတွေကမဂ္ဂနိဗ္ဗာန်ရပါလို့အမြောက်ဆင်းရဲလုံးမြောက်ပါလို့ဣဒံမေပညာသတ္တယဝံဟောတိဣဒံမေပညာနိဗ္ဗာန်တတိယောဟောတိစသည်ဖြင့်ဒီလိုဆူတောင်းပြီးပြုခဲ့တဲ့ဒါနသီလကုသိုလ်တွေကြောင့်ဒီ မြတ်စွာဘုရားသာသနာတော်တွင်မှာလူလာဖြစ်တာမိဘတွေဘုရားသာသနာတော်ရှိတဲ့မိဘတွေဒီကြီးဒီသာသမီတွေပြည့်လာဒီရောင်းခါပြန်သာသမီတွေပြည့်လာငယ်ငယ်တည်းကစပြီးတော့ဘုရားတရားတွေကြီးမျိုးလာရတယ်တရားတရားပြည့်လာရတယ်တရားတရားတောင်းရတယ်အဲ့ဒါတရားတရားတွေကြားနာရတယ်ကြားနာပြီးတရားတရားပြည့် ဒီကံနာထက်တဲ့ကံနာဖြစ်ပြီးအားထုတ်လိုက်လို့ရှိရင်အဘိုးဘွားရဲ့မဖွင့်နေတာရနိုင်တာပဲဒါကြောင့်ဒါရသီလကုသိုလ်တွေကလည်းမဖွင့်နေပါရောက်ကြောင်းလည်းဖြစ်ပါတယ်ဒါပေမဲ့လို့အဲဒီရှိရရှိရဘွားမဖွင့်မဖွင့်နေတာရောက်တရားအားမထုတ်ရင်တော့လိုလိုတော့မဖွင့်နေတာရောက်တာမဟုတ်ထိုင်းနေတယ်လည်းမရောက်ဘူးอืมတရားအားထုတ်မှရောက်အခုလောကုတ္တရာကုသိုလ်ကတော့အဲဒီ ဘဝတိဖြစ်ခြင်းတွေသိခြင်းတွေကိုသိကြရတယ်ဒါကြောင့်ဖြစ်ပြီးရတယ်ဘာသာပြောတဲ့အတိုင်းသောတာပတိမေကုသိုလ်ဆိုရင်ဘယ်လေးပါးရှင်းတဲ့ရေဒီသုတိတွေအကုန်ပယ်သွားတာပဲခုနဘဝတဲ့ပုံလုံးကြီးရှင်းတဲ့ရေဒီသုတိတွေအကုန်ပယ်သွားတာပဲရာဂာမိနဲ့ဆိုနဘဝတဲ့ပုံလုံးကြီးရှင်းတဲ့ကာမဘဝသိခြင်းဝိညာဉ်သိခြင်းတွေအကုန်ပယ်သွားတာပဲ နာဂာမိနဲ့ဆိုလို့ရှိရင်ကာမဘဝမှာသိချင်းသိရင်းကိုအကုန်တယ်ရတာပဲဒီဘဝအယူဘဘဝမှာလည်းသဘောဝမှာလာပြနေတယ်ဘဝမပြနေဘူးအရာတနဲ့ဆိုတော့ကိုအဲပြင်းတဲ့ဘဝတွေအကုန်ပယ်တော့တာပဲသိချင်းသိရင်းကိုအကုန်ပယ်တော့အဲ့ဒါကိုအပဇိယသာမေသိချင်းသိရင်းကိုသိသိတရားရတော့လောကုတ္တရာဇာနာလောကုတ္တရာဇံကို လောကုတ္တရာသံဃာဘာဝိတုဖြစ်ဖြစ်ပွားလို့ပြီးတော့အဲ့ဒီလောကုတ္တရာသံဃာလည်းလောကီဇာနဲ့အရှင်းရတော့ဖတ်တည်ပြီးပါပဲဒါကြောင့်ဝိဇ္ဇာတာမေဝိဇ္ဇာအကုဏ္ဏတွေနဲ့ကြီးတောက်ပြီးတော့အဲပထမဇာရဲ့ကိုယ်ကိုဟောတယ်

ဆယ်ရင်အာထုတ်ပြီးတော့မှရတဲ့လောကုတ္တရာကရှိတယ်လောလကူနေရတယ်ရှိတယ်နှမျိုးထဲမှာဒုက္ခပရိဒါဒုက္ခပရိဒါဒါနာပင်ဒုက္ခပရိဒါသင်ရောပြည့်စုံသောဒါနာပင်နှေးရောပင်ရှိသောပထမဇာနာပထမဇာပါဒမေဇာရိဝရနေဆယ်ရင်ပြင့်ပြီးတော့အရိယာမေဖို့အရိယာမေရောက်တာရှိတယ်အဲဒီရောက်ရမှာလည်း ငြင်းငြင်းတယ်တဲ့နည်းနည်းမရောက်ဘူးသူသူရောက်တယ်ဒုက္ခပြီးတော့ခဏလေးအဲဒီပထမဆုံးစိတ်ကစပြီးပါမယ်နောက်ဘယ်ရင်းရင်းစာတိုင်းအထုတ်ပြီးတော့မညာနဲ့နည်းနည်းရောက်တာလည်းရှိတယ်ဒါကဒုက္ခပြီးတာသိတာပြင်နေဆိုတော့အစာတိုင်းမှာအခြေခံမှာ ဆင်းရဲဒုက္ခနဲ့အာရိယပြီးနောက်ပိုင်းကျတော့ရုပ်ပြလက်ညာကိုမရောက်နိုင်ပဲဖြစ်နေတာကနှင်းနေတယ်အဲဒါကိုဒုက္ခပြီးကဒါနာပညာခေါ်တယ်ဇာပိုင်းမှာလည်းဆင်းရဲဒုက္ခနဲ့အာရိရတယ်နောက်ပိုင်းမှာလည်းမြန်မြန်ပဲမိဂါမျက်မှောက်ပြီးသွားတယ်ဆိုရင်အဲဒီကဒုက္ခပြီးကဒုက္ခပညာအဲဒီပရိဒရာပညာနဲ့လေးမျိုးပြီးတော့ဒီမျိုးပွားပြီးတော့ဟောတာသောတာပတ္တိနဲ့ သောတာပတိနဲ့သောတာပတိနဲ့သူ့တော်ကအဲဒီလိုလေးမျိုးဝေဒနာတွေကပထမဇာန်ကြီးရမှာဒုတိယဇာန်နဲ့တတိယဇာန်နဲ့သရုပ်ဇာန်နဲ့အဲသရုပ်ဇာန်ကြီးက၄မျိုးသုဒ္ဓဇာန်ကြီးကဇာန်၅မျိုးအဲဒီလိုဝေဒနာပြီးတော့ဟောပါတယ်အဲဒီမှာသောတာပတိနဲ့ဆိုတာကိုဘယ်လိုဖော်ပြထားသလဲဆိုတော့ပထမဘုံမိကပတ္တိယတဲ့ ပထမရှိဥစွာသောဒုတိယဘုံဆင့်တော်တတ္တရာရောက်ခြင်းမှာပထမဘုံဆင့်ရောက်ဖို့ပထမဘုံဆင့်အပါသောတာပတိကိုယ်ရဲ့သောတာပန်ရှိသောတာပန်သဂရာကအနာဂံယဟန္တာအရိယာပုဂ္ဂိုလ်၄ပါးအဖြစ်ကိုဘုံဆင့်၄ခုဆိုပြီးဆက်ဟောတာပထမဒုတိယပထမဘုံဆင့်တော်တတ္တရာရောက်ခြင်းမှာမေဃံအကြောင်းဖြစ်သော ဇာနံလောကုတ္တံဇာနံလောကုတ္တဇံကိုဘာဝေတိဖြစ်ပွားစေ၏အဲဒါသောတာပတိမြတ်ကြီးတွေလည်းအဲဒီလိုရပါတယ်ပထမဆုံးသောတာပတိကိုရောက်ဖို့ကမြတ်ကြီးရဲ့ကျောင်းကြည့်တွေကိုပွားကြည့်တယ်သောတာပတိမြတ်တယ်သောတာပတိမြတ်ကြီးကိုတခါလေးရောက်တယ်မြတ်ကြီးနဲ့ကိုကြည့်ကြသိရတယ်သိလို့ဒီကြိမ်နဲ့ကြည့်တယ် တရားကြီးမဟုတ်ဘူးဝိပဿနာရှိနေရတာကကြားတယ်မက်ကဒုက္ခရောက်တယ်အဲမက်စိတ်လေးနဲ့နိဗ္ဗာန်ဒုက္ခသင်္ခင်ရနိဗ္ဗာန်ကိုရောက်ပြီးနေတယ်လည်းကိုယ်ကလည်းပဲမင်းနဲ့ဒီလိုပဲဘာမှမရှိဘူးနောက်ကဆက်ပြီးရဖြစ်တာစိတ်ချင်းချင်းဒုက္ခဆက်ပြီးရဖြစ်တယ်အဲ့ဒါဒီပုံကြီးအတူတူပါပဲအဲ့ဒါနောက်ကကိုကပထမဆုံးဆင့်တယ်အဲ့ဒီပထမဆုံးဆင့်ဖြစ်တဲ့သောတာပတိကိုရောက်ဖို့ရတယ်

ဒီကောင်ကြီးပြပထမအခြေခံကလွယ်လွယ်နဲ့ကျင့်နေရပြီးတော့နောက်ပိုင်းကျနှင်းနေတာလည်းရှိတယ်ပထမအခြေခံကလည်းလွယ်လွယ်နဲ့ကျင့်နေရတယ်မဆက်ဘူးနောက်လည်းလွယ်လွယ်ကူကူနဲ့ပဲမြန်မြန်နဲ့လို့ရမျက်မှောက်ပြီးရောက်ကြတယ်ရှိတယ်သိတာပြီးတော့သိတာပြီးတော့သိတယ်သိကြတာသိတာပြီးတော့သိတာပြီးတော့ဘုရားပညာလေးပါသင်္ကေတရောက်ပါပြီဆိုပြီးတော့ဒီလိုရှိတော်မြတ်ဟုတ်ကဲ့ကောင်းတာကတော့ ဒုက္ခပရိယာနဲ့ရောကျင်းတဲ့အခါဆင်းရဲတာကနေပြင်းရပြီးတော့မဂ္ဂနိဗ္ဗာန်ရောက်တဲ့အခါလည်းပဲဒီနေ့နေ့နဲ့ရောက်ရင်ကောင်းတာပေါ့လေဒါပေမဲ့တော့ဒီကပါရမီအထူးကမပြည့်စုံလို့ရင်တော့ဆရာကြီးနဲ့ပါဝင်ခြင်းနဲ့ပြင်းရတာပဲနောက်ပိုင်းတော့ဒီလိုမျိုးကောင်းတယ်ဒီလိုမစင်ကြအောင်လို့ဒီလိုကြိုးစားအားထုတ်ရတာကဘုရားလာမှုဘူးဆိုရတယ်ဒီလိုအားထုတ်ရတာ ဒီလိုသမာဓိရလို့ဆိုရင်ပေါင်း30တော့အထုရတာသာရဒုရပုဂ္ဂိုလ်ဒီအထုကြရတာတော့အဲဒီမှာဒုက္ခသရိဒုက္ခသရိဒါဒါနာတွေညာဒုက္ခသရိဒါဖိဒါတွေညာဒုက္ခသရိဒါဒါနာတွေညာဒုက္ခသရိဒါဖိဒါတွေညာအဲဒီလိုလေးမျိုးရှိတယ်မြတ်စွာဘုရားမြတ်မှာတော့မဲ့လေးကြီးလို့ ဒုက္ခဝိရခံရတာကလည်းပြီးရဲခရင်ပြရတာကြီးရဲ့မဉ္ဇဉ်ရောက်တော့လည်းခင်းနေများများပဲသိတော်ပညာပဲအင်းကြီးရှင်မာရိပုတ္တရာလည်းဒီတိုင်းနဲ့ဆိုရယ်ရှင်မာမောဂလန်တော့ပထမမက်မှာဆင်းရဲတော်လွယ်ကူနဲ့ခင်းနေများနဲ့သောတာပတိမေသောတာသောတာပန်ဖြစ်အဲဒါဒီဓမ္မဟိတုဘဘောဒီကံဟိတုသတ္တရတော်အာဟဒီသင်္ဆာရောနိရောဓော ကျေဝံဝါဒီမဟာသမဏောလို့ရှင်ဘုရားဟောတဲ့တရားကိုရှင်သာရိပုတ္တရာလားဥပဒိတာကဟောပြတယ်အဲ့ဒါနာရင်းနဲ့သောတာပန်ဖြစ်တာပဲဆိုတော့လည်းဒီနေ့ရောက်သွားတယ်အဲ့ဒါသောတာပန်ဒီမဲ့ဆိုတာဒီမှာဆိုတော့ဒီနေ့လည်းရှင်းနေများများပဲဒါပေမဲ့လို့ဒီမြတ်စွာဘုရားကရာဇီအိဒိခေါ်ပြီးတော့ရာဇီကိုကြည့်ကြတော့ရှင်းရတယ်ဆံရဲရှင်းရတယ် အဲဒီခွန်ရဲကျင့်နေတဲ့ခါကလာကိုခွဲရင်းကျင့်ရပါလေတခါတည်းကလည်းဒီပြန်မှပြီးတော့အင်းရတယ်ရသော်ဘုရားတော်လာတိကြီးရတယ်ပါစရာကြီးမောဂရာနာမောဂရာနာမောဂရာပါစရာကြီးနိုင်ပြီလားမမဆရာနိုင်ပြီလားဒီလိုတရားကြီးနိုင်ပြီလေဒီဟာဟောပြီးတော့တင်းရတယ်အဲဒီလိုကသူခွဲရတဲ့အားထုတ်ရအဲဒါကအထက်မဲ့၃ခုကတော့ ဒုက္ခပရိယာပဲလို့ဆင်းရဲနဲ့အထုရတယ်ဆင်းရဲအထုရကရဏဘုရားသိတာဘုရားလည်းဉာဏ်နဲ့မြင်ရတယ်ဗျဒီကံကတော့ဗျဘယ်ရင်ပြနောက်ပိုင်းကျတော့မြင်မြင်နဲ့ရောက်တယ်အဲဒီတော့အဲ့ဒါလေးကိုခေါ်ကြပြီးပြီးတော့လိုရတယ်ဒါလေးကိုပြန်ပြောမယ်အခုဒီလိုလေးကိုသိကြပြရအောင် သုံးနာရီပြီးအောင်လို့တရားဟောတယ်သုံးနာရီလည်းနင်းနေရတယ်နည်းနည်းလေးဒီဟာကိုယ်ကိုယ်နာပါအဲဒီပထမဘုံဆင့်သောတာပတိကိုအဆင့်ရောက်ဖို့ရအကြောင်းပြုတဲ့အရိယာမေဆံလောကုတ္တရာဇာဖြစ်စီတဲ့ခါကာလမှာပထမဇာနာဥပဒမေဆံဝေရတိသင်္ကံစိတ်ပဲအဲဒီစိတ်ဖြစ်တဲ့ကဒါသမင်းသမင်းထိုးတာနဲ့ဖာတော်ဒီဝေဒနာဟောဒီကတိဒီတိုင်းနဲ့ ဘာသာပြန်ကြတာတရား၅ပါးအဲဇာမင်ကလည်းဒီတိုင်း၅ပါးပဲသမဂါမှာတော့နောက်ပြီးတော့အိန္ဒိယကတော့တခုပေါ်လာတယ်ကွာ။ဒါဝိရိယပရိသမာဓိပညာအတုံတွေဝိရိယံတွေအတုံတွေသမာဓိတွေရှင်ဉ္တွေမနိန္တွေသောတကုံတွေဇီးကျင်တွေအိန္ဒိယပြပါရရှိတယ်။အဲဒီနောက်တစ်ပါးပေါ်လာတယ်။ဉာဏ်ဉာဏ်တာမြင်တယ်။ဉာဏ်တာဉာဏ်တာမဒီရတရားကိုသိအောင်

အဲအရာတခုပညာအရာတခုပညာအမြင်လေးခေါ်တယ်အလယ်ပိုင်းမှာအဲဖို့သုံးခုနဲ့မဲ့သုံးခုပညာတွေကအမြင်လေးခေါ်တယ်အဲဒီလိုဒီခွဲကြတယ်အဲဒါသင်္ကြန်တွေဆိုတာဟာလောကီပညာပဲဒီလိုအပြီးမှကြည့်ပြီးတော့ပြောလို့ဆိုလို့ရှိတယ်ဒါပေမဲ့ဒီသမဏေပါဠိတော်မှာတော့

ပြီးတော့မနမနေသေးရင်သောမနာပင်တွေကလည်းရှိရမနဆိုစိတ်ပဲအဲသောမနာသာဆိုတာကရှိရဝေဒနာဒုက္ခလို့ဆိုတာဒါပဲအဲထနေအမြင်ပညာသားတွေဒီလိုဆိုတာလည်းပညာပဲဖြစ်နေတယ်အဲ့ဒါလည်းထနေတယ်ပြီးတော့အိန္ဒိယဒီကောကတော့ဗရာဝိရသတိ၃ခုပညာ၄ခုဒီကုံတွေ၅ခုအားပါပဲနောက်တရားတွေတော့အထူးရှိနေတော့ရတယ်ဒီတိုင်းနဲ့အဲဒီတိုင်းကြည့်ရတဲ့ဖြစ်ရှိတယ်ဆိုတော့မျက်ကျင်ကတော့ မဲခင်ကသမာဓိဋ္ဌိသမာသင်္ကပ္ပသမာဝါယမတသမာဓိသမာသမာဓိလို့သမာဓိကုသိုလ်စိတ်မှာ၅ခုယူဝါဒကုသိုလ်စိတ်တွေက၅ခုပဲပါတယ်အဲသမာဓိကုသိုလ်စိတ်မှာတော့ယံခါသမာဝါစာယံခါသမာကမ္မနာယခါသမာအယူဝါဖြစ်မိစ္ဆာဝါစာမှာကြည်ညံတဲ့အခါသမာဝါစာဖြစ်တယ် မိစ္ဆာကမ္မန္တဗာတိပါရဆိုပြီးနဲ့ဒီကောင်တွေကသမကမ္မန္တဖြစ်တယ်မိစ္ဆာအာဇီဝမတရားခြင်းတနည်းမှာကျန်တဲ့အခါမှာသမာအာဇီဝဖြစ်တယ်ရံခါတာဖြစ်တယ်အခုလောဘုဒ္ဓကမက်ဆေ့ကြတော့အဲဒီသမဝါစာသမကမ္မန္တသမာအာဇီဝတွေကဒါတွေအများအားဖြင့်တရားတွေဒါတည်းရဟောထားတယ်ဒီမှာသမာဓိဋ္ဌိသမာသင်္ကပ္ပသမာဝါစာသမာကမ္မန္တသမာအာဇီဝသမာဝါယာမသမာသတိသမာသမာဓိမဲ့ရှင်၈ပါးတော့ အဲမက်ဆေ့မှာရှင်တဲ့မက်ဆေ့က7ပါးလုံးတွေကဘယ်လိုကိုဟောတာလဲဒီမှာယောဘာနကမှာလည်းဘယ်လိုဟောတာအဲ့ဒါသူအဲဒီကနောက်တော့သိကြည့်ပါဦးဒီနောက်တော့ဘုရားဒီကနေ့ကျွန်တော်ပါရတာကိုစသည်အလောဟရောဓမောဟမူလလည်း၃ပါးပဲသမသခလည်း၃ပါးဥဒ္ဒပအလောကပါလာလည်း၂ပါးပဲ ပါဒရိစ္ဆာရလည်းဆန္ဒပါဒီပါဒီပါကတိသာနေခြင်းနှစ်ပါးတံတာဝိပဒနာနှစ်ပါးသောတာအဝိဇ္ဇာနှစ်ပါးဒါတွေအကုန်လုံးပြီးပါတယ်။သူကဘာလို့ဆိုသူကအိန္ဒိယထဲမှာမြတ်မြတ်တာနေတယ်လေကသူပိုးလာတယ်ဆိုတာ။အဲဒီတော့မဲ့ရင်ထဲမှာသမဝဇ္ဇသမကမ္မနာသမဇီဝဆိုမဲ့ရင်၃ပါးပိုးလာတယ်။၃ပါးနဲ့ခုနကတစ်ပါးနဲ့က၄ပါးပေါ့။၄ပါးပိုးလာတော့ သမောဇကုသိုလ်စိတ်ဓမ္မစိတ်ဓမ္မစိတ်ဒီကုံလုံးက56ပါးဆိုတော့၄ပါးထပ်ထည့်လိုက်ရင်60တိတိရှိတာပေါ့အဲလောကုတ္တရာစိတ်မှာမြတ်စွာဘုရားအမည်ဒီအားဖြင့်ဟောတဲ့တရားတွေ56ပါးပါဝင်ပြီအဲ56ပါးလို့60ပါဝင်ပြီတရား60ပါဝင်သမောဇကုသိုလ်စိတ်က56ပါးအခုညီမညီမတန်ရင်တူတစ်ခုရယ် သမဝါစာသမဂမနာသမာဓိဝအသုံးပြုရအားလုံး၄ခုထပ်ထည့်လိုက်တော့60တရားတရား60ပါဝင်ပြီတရားကိုအားဖြင့်ဆိုရင်အဲဒါသုံးပါတော့ပြောပါတယ်အမြတ်ပြတာတွေကတော့ပညာနဲ့ဒီလိုမတိုးဘူးလေမတိုးဘူးသမဝါစာသမဂမနာသမာဓိဝကတော့သမဝါစာကြည့်တယ်တော့ဒါရဟောတာမပါဘူးဒါကြောင့်အဲ့ဒီသုံးခုထပ်ပြောတော့ 33ပါးဒီလိုအားဖြင့်33ပါးများလာပြီအဲရေဝပါဏကတရားကြတော့လဲဌာနအဓိမောကမနတိကရတက္ကမေကတရာဒီလေးပါးပဲရှိတယ်ကရုဏာမူရိတာကသောကုတ္တရာစိတ်မှမရှိဘူးကရုဏာမူရိတာဆိုတာလောကီစိတ်ရာဇဝင်များမှာရှိတယ်ကာမကုသိုလ်စိတ်မှာရှိတယ်ဓမ္မဝဇကမန္တအဘိဝတွေကတော့ဟိုမှာဒီအားဖြင့်ဒိဋ္ဌိဟောတာတဲ့ပါသွားတော့ရေဝပါဏကမဟုတ်တော့ဘူး ဒါနဲ့ရိုးရဗန္ဒကအားဖြင့်ဟောထားတဲ့တရားကတော့မျက်ရှင်၄ပါးအဲဒီ၄ပါးနဲ့ဆင်းရဲ33ပါးပေါင်းလိုက်လို့ရှိရင်30နဲ့7ပါးပဲအဲလောကုတ္တရာစိတ်မှာဒီရကူကောင်း30နဲ့7ပါးသဘောင်းကြီးပါဝင်ပြီးတော့ရှိပြီးဒါပထမဆုံးစနစ်ကမှတွေ့တာဒုတိယဇံကြတော့ဝိတ္တမပါဘူးတတိယဇံကြတော့ဝိစ္ဆာက အဲငါးမျိုးတွေရတော့ဝိတ္တမကတတိယဇာကြတော့ဝိသရာမကောဘရုဒ္ဓဇာကြတော့ဒီကြည့်မပါဘူးအဲဒါတွေဒီငါလေးကိုကျော့ပြီးတော့သုံးခုရော့ပါတယ်အဲဒါအဲဒါနားလည်ပြီးဇာရောတဲ့ဇာရောတဲ့ကောင်သုံးကြနေတာနောက်နောက်ရုပ်တွေတော့တော့ဒါလေးကနောက်တစ်ခါတော့ပါလာမှပြန်တော့ဝေးကြမရှိတော့နောက်တစ်ခါတော့ဇာရောပါလာမှပြန်တော့သိညာသိညာအကြမ်းလေးကစပြီးတော့မယ်ကွာ လောကုတ္တရာသူအချင်းချင်းပုံကြတယ်အဲဒီလောကုတ္တရာဇံကိုပွားကြည့်ရဲဆိုတော့ဘယ်လိုပွားကြည့်ရမှာတော့လို့ပွားကြည့်တယ်နော်ဝိသုဒ္ဓိ7ပါးမှာသီလဝိသုဒ္ဓိကျေးဇူးပြုပုံရမယ်။ဒီလသင်ကြရမယ်။တရားတွေလည်းပြောသင်ကြ။နောက်စိတ်တော်ဝိသုဒ္ဓိသိသင်ကြရမယ်။သိသင်ကြဆိုတော့ဘယ်လိုသင်ကြရမလဲဆို သံနိုင်လို့ရှိရင်ဇံတစ်ပါးပါရောက်အထုဒီမှာဇံသရဒနာဒီဒီဇံသရဒနာတတိဇံသရဒနာသရဒဇံအာရိပဇံဒီဘာသာနဲ့ပြည့်ပေါ့အဲနောက်ဇံတွေရောက်ရင်ရှိဇံတွေလည်းကြာပြီးသားပါပဲဇံရောက်အထုရမယ်ဇာမနာဘတ်စပါကိုဝါအဲဒါကြောင့်သိသင်ကျဲနေတာလေဇာစိတ်တွေဇာစိတ်တွေဆိုအင်းနဲ့ပြင်းနေတာလေဇာငါထပြီးခုလိုက်ရင်သူ့ကိုသိတော့ စိတ်ထဲမှာမပြတ်ဘာတော်မရလို့ရှိရင်ဇာအနိဗ္ဗာန်ဥစ္စာရသမารီရောက်အောင်အားထုတ်ဥစ္စာရသမารီရတဲ့အခါအဲဒီကနေပြီးတော့ဝိပဿနာရှိမဲ့ဖို့ရနိုင်တယ်ဒီလိုတာအခါရာတွေမှာပြတော့ရဟန်းတော်ကလည်းကိုယ်ရင်ကိုယ်ရင်တော့အရဟတိနေမှာလည်းရဟန်းဖြစ်ပြီးကိုယ်ရင်တော်ကလည်း တော်တဲ့ဒီသားထုတ်ဖို့ရသွားကြတယ်ဒီသားတတ်ပြီးတော့ဒါတော့ကိုရင်ကရှိရတယ်ပြီးတော့သွားဒီကနေသွားတော့ပြီးတော့သွားရင်သွားရင်တော့မှတမ်းမှာဒီသွားနေတော့ရှိခဲ့တယ်ဒီလိုကောင်ကြီးဒီလိုကောင်ကြီးကျတော့သောတာရ ဆရာသမားဥပနိတိယရာပြီးသားဖြစ်နေတော့အာတိဘကံကံရှိတာတော့ဒီရောင်နေတဲ့ဒီလိုကမျိုးဖြစ်ပါလိမ့်မယ်ဒီကရဥပမာရကံဒီရောင်နေတဲ့ဒီလိုကမျိုးဥပမာရကံဒီရောင်နေတဲ့ဒီလိုကမျိုးဒီရောင်နေတဲ့ဒီလိုကဘူးရောင်နေတဲ့ဒီလိုကဘူးရောင်နေတဲ့ဒီလိုကဒီရောင်မျိုးရှိအဲ့ဒါရှိရင်လည်းဒီလိုကအာယုံပฏิဘာဝမလို့ဆိုပြီးတော့ဇာရတယ်ဘာမှဆိုတော့အဲ့ဒီ အာယုံနဲ့စိတ်နဲ့ကပ်ပြီးတော့ပြီးနေရပါပဲအဲဒါအဲဒီအဲဒီဒီလိုတော့အာယုံအာယုံကြည့်ပြီးနေနေဆိုရင်9မိနစ်လောက်ဒီစိတ်ပြီးနေနေလို့ရှိရင်9မိနစ်လောက်ကြည့်ပြီးတော့ပြီးနေတယ်ဘယ်မှစိတ်မသွားဘူးကြားတော့မရင်း10မိနစ်လောက်လည်းပြီးနေနေ15မိနစ်ပြီးနေနေနာရီရက်တနာရီတော့ပြီးနေနေနိုင်နေတဲ့ပုဂ္ဂိုလ်ဆိုရင်ဒီနေ့လုံးလည်းပြီးနေနေကြဒါရတာလို့ရှိရင်အဲဒီ ဒီလိုကောင်အယုံနဲ့ဒီနားမှာအနိဗ္ဗာန်ကိုမြင်ကြရကြားကြရရှိနေမြင်မြင်ဒီလိုကောင်အာရုံရဲ့စိတ်ကလေးဒီလိုကောင်အာရုံရဲ့စိတ်ကလေးကစိတ်ကြောတာပေါ်လေဒီကမှာပါလာတော့ဝိတ္တုဆရာတိတိတိုက်ဝင်ကြတာအဲဒါငါးပါးတွေရှိတာဒုတိယတွေဖတ်တာတွေစေရနာတွေစသည်တရားတွေရှိပါတယ်အဲဒီသင်ကြားတဲ့တရားတွေခုကြီးတွေဒီမှာရှိဒါစိတ်တစ်ခါပါတော့ အဲဒီအာရုံကစိတ်ကြည့်ပြီးနေတဲ့ဒါစိတ်ကလေးကိုကြည့်လိုက်တော့ဒါစိတ်ကလေးအဖြစ်ပြည့်ကိုကြည့်ပြီးဒီဝါဒနာကအစဉ်တိုင်းတက်တော့ပထမချင်းသောတာပတိမေဖို့ရောက်ဆက်ပြီးတော့အာထုဒရာမေဖို့ရောက်ဆက်ပြီးအာထုအနာမေဖို့ရောက်အနာဂါဖြစ်သွားတယ်အဘုဘအာယုံကနေပြီးတော့ဥပဒနာရှိတဲ့အနာဂါပြန်ဖြစ်တာတော့အဘုဘအာယုံက ကာမရာဂကိုဆန့်ကျင်လို့ဖြစ်တယ်အာတုရအာယုံရတဲ့ကာမကုသီပြီးအာတုရကိုကာမရာဂကျင်းတဲ့အနာဂတ်ပြန်ဖြစ်တယ်အနာဂတ်ပြန်လို့အဲဒီအဲ့ဒီအချိန်မှာသိတယ်မကြပါဘူးသူကယဟန်ကကုသိုလ်ရင်ပြောက်သွားလို့ရှိရတော့မမြင်ပါနဲ့ကိုယ်ကိုယ်ရင်နှမ်းနေတော့အော်ရဲခေါ်အပန်ကြားတော့ဒီကလေးရနေပြီးတော့ရှိတယ် ထူးပြီးတော့လာလာပြီးတော့သင်တရားကိုဟောဒီတကြီးတော့လာခဲ့တယ်လားတော့သင်ပြကြော်ရမ်းပါအောင်အဲ့ဒီကတော့သွားပါဘယ်နာရောက်တဲ့ခါကျတော့ဘယ်လိုလှည့်ပြီးတော့ကြည့်ရပြီပြောတာကဘယ်လိုလှည့်ပြီးတော့ကြောက်တယ်အဲဒီတော့ဖြည့်ပြီးတော့ကြောက်ကြည့်ဖြည့်တော့ကြည့်လိုက်လို့ရှိရင်ဖြည့်တော့အဲဒီမှာကြည့်ပါရပြီးတော့ကြည့်စမ်းပါအောင်ဆိုပြီးဒီကဆင်ကြားလိုက်အားနဲ့ရဟန်းကလည်းဒီရင်ဘာမှမြင်တယ်လို့ ဒါသူဆိုရပြီးတယ်နဲ့ပြောတော့ပါလိမ့်မလဲဆိုပြီးတော့ပြောတယ်ကိုယ်ပြောတယ်တော့အဲဒီလမ်းကသွားသွားပြီးဒီပြောတဲ့နေရာကျတော့ရပြီးဖြစ်တယ်ဖြစ်တယ်ဆိုတော့ခဏအတူတူတော်ကြီးပြောတယ်အဲဒီကဒီလိုကောင်ကြီးပြောတယ်ပြောတာကိုဒီလိုကောင်ကြီးအင်းသမထရှိဘူးလို့ပြောတာလေတဲ့ဥပနိကြရပြီးသားပုဂ္ဂိုလ်တွေဥပနိကြမရတဲ့ပုဂ္ဂိုလ်တွေဆိုရင်တော့ဒီရောကြီးတွေ့တာနဲ့ ယုံနာနဲ့ဖြစ်ဖြစ်ကြောက်တာနဲ့ဖြစ်ဖြစ်ပြေးနေတယ်ကဒီကဘာမှတရားဖြစ်ရအောင်လို့အခုကလည်းဥပ္ပနေပြမိရရာကြီးတော့ဖြစ်နေတော့ဒီဒီကောင်တွေ့လို့ချင်းဥပ္ပမာတွေကပူရောင်နဲ့ဒီဒီကောင်ပူရောင်နဲ့ဒီဒီကောင်ပူရောင်နဲ့ဒီဒီကောင်ဆက်ဆက်ဒီဒီကောင်အဲငရုံးချင်းနဲ့ဒီလိုပဲပရမဇန်ကပရမဇန်ကထပြီးဝိပဿနာပြုလိုက်တော့အဲဝိပဿနာများကျင့်တော့သောတာပတ္တိနဲ့ဆိုအရိယထာရှိကြတယ်နဲ့အရိယထာရှိအနာရင်းနဲ့ဆိုအနာရံပြည့်တယ်

ဆောက်ကြသူတွေကောင်ဖြစ်ဖြစ်မိန်းမသူတွေကောင်ဖြစ်ဖြစ်ပုံရောပြီးတော့နေဥစ္စာကြီးဒါရကြမရှိတော့ပါဘူးမူလအမှန်ဖြစ်ခင်းနေပါတယ်ဆိုတော့ပုံကိုယ်တွေတောင်မှပုံရောနေအိမ်မထားနိုင်တော့ဘူးစွန့်ကြည့်ရတော့တာပဲကမ္မထာမရှိအောင်တော့ကျဆုပ်ရင်သာဝယ်ဖြစ်နေပါတယ်အနာနာမျိုးတော့ဘူးရင်သာကျဆုပ်နေတာအခုကတော့ဘာမှမဆိုင်နဲ့ဒီလိုကောင်လောင်းကြီးဆိုတော့ရင်သာကျဆုပ်စီရဆိုတော့ကိုယ်ကခွန်ကြီးအချင်းခွန်ကြီးအချင်းတော့ အဲ့ဒါရှိနေရင်ကာမရာဂကုသိုလ်တာတွေကသောသောကလည်းကျင်းသွားတာလည်းလည်းကြီးနေကျင်းသွားတာဆင်းရဲတာလည်းကြံရတယ်။ကြံရပြီးဝိပဿနာရှိတော့လည်းသူကလည်းလည်းကြီးနေရဲ့အဲဇာတိကလေးဖြစ်လိုက်ပြလိုက်ဇာတိကလေးဖြစ်လိုက်ပြလိုက်ဒီလိုတွေကမတော်လို့ဆိုပြီးဝိပဿနာများရှင်းနိုင်တဲ့ပြီးတော့အဲဒါဒီရင်ဒီရင်နဲ့ဖြစ်ဖြစ်ဒီရင်ဒီရင်နဲ့ရင်းတဲ့ခါတော့နည်းနည်းလေးပါရောက်သွားတယ်။အဲဒါဒုက္ခတရိယာထိပ်ပါပင်ညာလည်းကြွားမှာပေါ့။ ဒီကံမှာလည်းဒီလိုဒီခံလာတာလည်းအထုပ်ရတယ်။နောက်ဒီကံပြည့်စုံလာတော့လည်းဉာဏ်ပြည့်လာတော့မဉာဏ်လည်းဒီလိုဒီနဲ့ရောက်တာဒါမှမဟုတ်တခဏလေးချင်းရောက်တယ်ခဏကျေရင်ဟာတို့ပြည့်ရတော့တခဏလေးချင်းနဲ့ပါကြာမှမဟုတ်ဘူး9မိနစ်တောင်ကြာမှမဟုတ်ဘူးအဲ့ဒီကျင်းတော့ဒါနဲ့ရတယ်အနာနဲ့ကိုကြည့်ရရသွားတယ်။ရဟန်းကလည်းဒီတိုင်းနေတာပဲဘာမှမကြောက်ဘူး။အဲတရားနီးပြီးလို့ရှိရင် အကြောင်းအားလို့ဆိုတာတရားထုတ်ပြီးဒသနာချင်းမဲ့ဆိုတော့ရောက်နိုင်တယ်ဒါကြောင့်ဒီသာသနာရှင်ကြီးရဲ့သမထကံကရှင်ကြီးရဲ့ဒါလေးတွေပြီးတော့မှကောင်းပါပဲအတုဝအယုရှင်ကြီးရှိတာကောင်းတာပဲမေတ္တာဘာဝနာကိုဆန္ဒပါပြီးဆန္ဒပါခြင်းလုံးနဲ့ဒါလည်းဒီလိုကံရနိုင်တာပဲဆန္ဒပါပြီးဆက်စစ်ကလေးဖြစ်လိုက်ကြောလဲဖြစ်လိုက်ကြောလဲအဲ့ဒါလေးပြီးရင်ဝိပဿနာညာဖြစ်တာပဲဝိပဿနာညာဖြစ်ပြီးတော့မဲ့ဆိုရောက်နိုင်တာပဲအဲဝိပဿနာရှင်ကြီးဆိုတာကလည်း စိတ်တိုင်းစိတ်တိုင်းနေလိုက်ပြီးတော့ရှိရတယ်ဆိုတော့သိတာကိုလိုပါတယ်အခုဘုန်းကြီးဒီကပဋိပဌာန်ဘာဝနာတရားအားထုတ်ရတဲ့ပုဂ္ဂိုလ်တွေကတော့ဒီလိုအားထုတ်မှုတွေသိနေတယ်သိနေတော့အကြောင်းရင်းလို့ရှိရင်လည်းရှင်ကအဲ့ဒီလိုသိပြီးတော့ဝိပဿနာဉာဏ်နဲ့ပြည့်မနဲ့ပုံစံရောက်နိုင်တယ်ကုသိုလ်ကောင်းမှုတွေပြုတဲ့အခါဆိုလို့ရှိရင်ကောင်းမြတ်ဝန္တာတွေပြုတယ်ခန္ဓာကုသိုလ်အဲဒီကုသိုလ်ကောင်းမှုတွေပြုတဲ့အခါတရားနာတဲ့အခါကောင်းမြတ်ဝန္တာပြုတယ် အဲဒီဝမ်းမြောက်ဝမ်းသာတဲ့စိတ်ကလေးဝမ်းမြောက်တယ်ဝမ်းမြောက်တယ်ဝမ်းသာတယ်ဝမ်းသာတယ်မှလည်းဖြစ်ပြတော့တာဖြစ်ပြတော့တဲ့သဘောလေးကိုကြည့်ရတယ်အဲဒါဝိပဿနာဉာဏ်နဲ့အဲဒီဖြစ်ပြတဲ့ဒီနေ့ကအကြောင်းမျိုးလေးကျင့်မှန်းမှပြင်မှာလက္ခဏာချင်းနဲ့ရောက်သွားနိုင်တယ်အဲဒီလိုရောက်သွားနိုင်ပါလေဒါဒီနေ့တော့ဥပမာပြ9မိနစ်လောက်ကျော်သွားပြီဒီမှာနားထောင်ရအောင်လည်းနော်ဟောလို့သင်ညာကြတဲ့မျိုးလာရစဟောပါသင်ညာမကြရင်တော့မဟောလို့ပါသင်ညာကြတယ်လို့ อืมလေးရနေဟင်ဓမ္မလိုကဒါကလေးရနေအင်းလေးတွေကတော့ဆက်လေးရတယ်ဟဲ့ဆက်လေးရတယ်နော်ဆက်လေးရဖြစ်နေတယ်ဆက်လေးရအဲဒီမှာကြားတယ်ဆိုတော့ဒီကဆက်ပြီးတော့ဟောရမယ်အင်းကဘာဟောရမလဲဒီခဏလေးဒုက္ခသတိတရားရှင်ရတဲ့အကျင့်ဖြစ်ဖို့ဒါနာပညာအသိဉာဏ်မျိုးကို သစ္စာပရိယာရေဒီရောချင်းဖြစ်ပုံသိတာပုံများဒီလိုမျိုးများနဲ့လည်းများရောက်ဖို့ဒါကိုခေါ်ရအဲဒီလိုမျိုးတွေစပြီးတော့ဒီလိုမျိုးတွေဖြစ်ပြီးတော့လည်းဇာရရဲ့သိတာမျိုးတွေဖြစ်ဇာရရဲ့ဥစ္စာရသမารီဥစ္စာရသမารီကြောင့်အာမထုတ်လည်းပဲဒါဒုဝဝဆံသမထာနာဥစ္စာရသမารီနဲ့လာတူတဲ့သမာဓိသိတာနာသိတာသမာဓိအဲဒီသမာဓိဖြင့်သိတာမျိုးတွေရေးပြီး ဒီတိုင်းဒီတိုင်းလိုက်ကြည့်လို့ရှင်ရုံနာတရားတွေအကြောင်းကျိုးတရားတွေတိုင်းခြားပြီးဝိသရကနာကအပညာနဲ့ဝိပဿနာနဲ့ကျင့်လို့ရှိရင်ဉာဏ်ရပုံနာရောက်ကိုအဲလောကုတ္တရာဉာဏ်ဘာဝေဒီဆိုတဲ့လောကုတ္တရာကြောင့်ဖြစ်တဲ့ဘယ်လိုမျိုးဖြစ်တယ်ဆိုတာအဲဒီဒီမှာတရားထုံးနဲ့ယောဂီပုဂ္ဂိုလ်ကိုငြိမ်းဆိုင်တာပဲငြိမ်းဆိုင်တယ်အဲဒီလောကုတ္တရာကြောင့်ရတော့တဲ့အကျိုးဖြစ်ပုံတွေလည်းနောက်သိနေတယ် ဟောမှာပေါ့လေဒီမှာလည်းဘုရားသမားကြီးညာရီလောက်ဟောမှာမှန်တာပါပဲဒီမှာလည်းသမားကြီးရောနေပြီးတော့ဟောရင်သမားကြီးရောလောက်ကိုပြီးရောတော့မရောကြီးရောဒီမှာလည်းရှိအောင်ဒီနေ့သမားကြီးလောက်ကိုမှန်ပြီးတော့ဟောရဒီနေ့ဒီဟာသိညာလို့ဒီနေ့ဖို့၌သမုဒ္ဒော ပြုစုပွားများအာထုအပ်တော်ကောင်းမှုအပေါင်းဤသုဘာကတော်ဤသာရမစ၍လုံးစုံသောသတ္တဝါပေါင်းတို့အားဘုရားပြေရကုန်၏လုံးစုံသောသတ္တဝါပေါင်းတို့သည်ညရရရေ me